အဲလွန်ခဲ့တဲ့တနေ့ကလေးကယောဂီအကြောင်းတည်ကောင်းစရာဆိုတဲ့အနေနဲ့ယောဂီဆိုတာဘာလဲယောဂီရဲ့အည်သွေးအည်ချင်းပါရီလဲအည်သွေးနဲ့ပြည့်စုံတဲ့ယောဂီမှာရနိုင်တဲ့အကျိုးသို့မဟုတ်ရွေးချက်ကဘာလဲဆိုတဲ့မိဂွန်း၃ခုကိုခြေထားပြီးတော့ တစ်ခုချင်းတစ်ခုချင်းစာရွေးနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့အချင်းချုပ်ပြီးတော့ဖြည့်ချသွားပါတယ်ဒါရဲရဲနဲ့လုံလာဝရိယ30ရှိသူပဲဆိုတာပါစာပြိုကျိုးပါအထုံးတဆင့်တိုးပြီးတော့အပြင်းမှလုံရောက်ကျိုးပါအထုံးမှုနဲ့ အစစ်စစ်တိုးတိုးဤမှန်းချက်ရောက်နိုင် ရောက်တဲ့အထီးကြိုးပမ်းအထောက်မှုဆိုတာပဲလက်တွေ့အနေနဲ့ဆိုလို့ရှိရင်တော့ပင်တိုင်အာယုံကအစမလွတ်တမ်းမှတ်နိုင်ပြီးတော့စိတ်ဆူဆီးမှုခဏိကသမာဓိတွေအားပြေပြီးတော့အတိညာအတိမှန်လေးတွေဟောဒီအစင်းစင်းစင်းစင်းဖြစ်ပေါ်ရေးမှာ မနာကိုနှိုးချတက်ကြွဖြက်ဖြက်လက်လက်ရဲရဲနဲ့လုံလောက်ဝိရရှိနေရတယ်ကြောင်ရဆိုင်နေရတာစက္ကန့်တိုင်းမလားရှိနေရတာစင်စက်မပြတ်ကြောင်ရဆိုင်ပြီးတော့ဘောလေးပေးနေရတာပဲမှာအဲ့ဒီလုံလောက်ဝိရကိုယ်မှာရှိအောင်ပြုလုပ်လို့ရှိရင်ဒီလုံလောက်ဝိရကိုယ်ပိုင်းလာတာပဲ အဲဒီလိုပိုင်နေအောင်ပြုလုပ်တဲ့ပုဂ္ဂိုလ်နည်းနည်းပိုင်ရင်နည်းနည်းယောဂီဖြစ်တာများများပိုင်ရင်များများအဲပို့ပြီးတော့အည်သွေးပြည့်စုံလာတော့အပြည့်စုံပိုင်ပြီဆိုလို့ရှိရင်တော့လုံးဝပြည့်စုံတဲ့ယောဂီလို့ဆိုရတာပါပဲအဲဒါဟိုနေ့ကရှင်းပြခဲ့ပါတယ်ဒီကနေ့အဲဒီလိုယောဂီပြုလုပ်ရမှာယောဂီရဲ့ထွက်ရလမ်းကြောင်းနဲ့ သူ့ရဲ့ဆွေရလမ်းကြောင်းရဲ့အစီအတအပိတ်ဆိုနှမျိုးကို တွဲပြီးတော့ရှင်းပြပါမယ်နော်သူ့ရဲ့လမ်းကြောင်းကဘယ်နှမျိုးရှိတယ်သူ့ရဲ့အတားအဆီးအပိတ်ပင်တွေကဘယ်နှမျိုးရှိတယ်ဆိုတော့ခွဲပြီးတော့နှမျိုးတွဲတွဲပြီးတော့ပြောတော့ပါမယ်ရှင်းတော့ပါမယ်နေရနာနဲ့နေရနာဝရဏတွဲပြီးတော့ရှင်းတော့ပါမယ် နိယနာနဲ့နိယနာဝေဒနာနှမျိုးထဲမှာနိယနာဆိုတာကတော့ထွတ်မြောက်ကြောင်းတရားများဒီလိုဆိုလိုပါတယ်။ထွတ်မြောက်ကြောင်းဆိုတာဘယ်မှထွတ်မြောက်ကြောင်းလို့တီးကြတော့မပြပါဘူးနော်။ဘာလို့လဲတော့ဒါပေမဲ့ထွတ်မြောက်တယ်ဆိုတဲ့ကောထွတ်မြောက်ရေးဆိုတဲ့ကောကအချုပ်ချယ်တွေက လွတ်မြောက်ရေးဆိုတဲ့အဓိပ္ပာယ်ရပါတယ်တော့အဲ့ဒီအချုပ်ချေတရားစုတွေကအချုပ်ချေဆင်းရဲတရားတွေကပါလိအဲ့ဒီထွတ်မြောက်ကြောင်းလို့အဓိပ္ပာယ်ယူရပါတယ်ဟွန်းချုပ်ချယ်တယ်ဆိုတာကတော့အနည်းဆုံးချုပ်ချယ်တာကလူတွေမှာအများအားဖြစ်နေတာကာမဂုဏ်အာယုန်နေနဲ့ပတ်သက်ပြီးတော့အများဆုံးပါပဲ စိတ်ဓာတ်လေးတွေနှစ်သက်တာလေးတွေပေါ့လေမြင်ရင်ကြားရင်နားရင်စားရင်ထိကျင်တာပေါ့ရလာပြီဆိုလို့ရှိရင်အဲ့ဒါလေးတွေလက်မလို့ရှိရင်ကောင်းတဲ့ကောင်းတာတွေလည်းမြင်ရင်ကြားရင်နားရင်စားရင်တာကောင်းပြီဆိုတဲ့ဟာတွေမြင်ရင်ကြားရင်နားရင်စားရင်တာပေါ့ဟောတာတွေပေါ့ကောင်းတာလေးတွေမြင်ကြနားစားထိတွေ့လိုက်ပြီဆိုလို့ရှိရင်ချက်ချင်းတာယာတတ်မဲ့ဆွဲလာတဲ့သဘောလေးတွေလည်းဖြစ်သွားတာ သူတို့ရဲ့အချုပ်ချင်းကမလွတ်နိုင်အောင်ဖြစ်နေဟွန်းသူတို့ချုပ်ချယ်ထားသမျှချုပ်ချယ်ခံရသူဟာအဲ့ဒီချုပ်ချယ်တရားတွေရဲ့ကြေးကျွန်တစ်ဖွဲ့ဖြစ်နေတာပဲမလွတ်နိုင်တော့ဟွန်းကာမဂုဏ်အာယုန်တွေပေါ်မှာစိတ်လွတ်ထားပြီးတော့ဒီတရားနှစ်သက်တတ်မဲ့တဲ့အလိုလိုက်လိုက်လို့ရှိရင်လူချမ်းသာ တဏီကာမဂုဏ်ချမ်းသာတော့ရတော့ရပါရဲ့ဒါပေမဲ့လို့ဒီချမ်းသာတာတကယ်ချမ်းသာလို့ထင်မှတ်ပြီးတော့အဲ့ဒီချမ်းသာတဲ့မှာတစ်ချိန်ကြာလို့ရှိရင်နစ်မြုပ်သွားတော့တာပြားရည်တွေ့တဲ့ပွဲစိတ်ပြားရည်တွေပဲနစ်မုန်းပြီးတော့ဘေးသိအောင်ကောင်းသေးလောက်ကောင်းသွားသလိုကောင်းသွားတော့ပါဒီတော့ကာမဂုဏ်အာယုန်ဒီပေါ်မှာတရားနှိမ့်တဲ့တတ်မဲ့တဲ့သဘောဟာ အမှန်တန်ကြီးကျယ်တဲ့အချုပ်ချယ်ကြီးပဲဆိုတာအကြီးကျယ်ဆုံးအချုပ်ချယ်ကြီးပဲဆိုတာဒါတွေနားလည်ရပါတယ်အဲ့ဒီကနေယုံကံရမှာပါဟိုနီးတဲ့ယုံကံလို့လွတ်မြောက်သွားပြီဆိုလို့ရှိရင်အဲ့ဒီလွတ်မြောက်ကြောင်းနီလန်ဟာပါဠိလိုနေယာနာခေါ်တာပဲတော့ဟွန်းအဲ့ဒီနေနိုင်အနေယာနာရဲ့ လူရင်းအတိတ်ပဲပါပဲနိယနာဝရဏဆိုတာနိယနာဖြုတ်ပြီးတော့အာဝရဏအာဝရဏဆိုတာအဲ့ဒီဆန့်ကျင်ပဲနိယနာကအချုပ်ချယ်ဒီဆင်းရဲတွေကထွမြောက်ကြောင်းတရားအာဝရဏကအချုပ်ချယ်ပါမလွတ်ရအောင်အစီအတပိတ်ပင်ကြောင်းတရားလို့ဒီလိုနေပြရပါတယ်နော်အနိယနာဝရဏအလုံးကြီး အတိပ္ပယ်ကတော့ဒါပါပဲအဲ့ဒါရှိဥစွာနေရနာရဲ့လူရင်းအတိပ္ပယ်နဲ့နေရနာဝရဏအသုံးဖို့အာဝရဏရဲ့အတိပ္ပယ်ပေါ့လေဒါနားလည်ထားလို့ထားဖို့ပါပဲတရားဝေဖာသူအဲ့ဒီနေရနာတရားတွေကရှင်မျိုးရှိပြီးတော့အာဝရဏတရားကလည်းပဲရှင်မျိုးရှိပါတယ်တို့ရဲ့တို့ရဲ့ပဲ အမှတ်စဉ်တိုင်းဆိုလို့ရှိရင်နေရဏဝရဏတရားရှင်မျိုးက1နိခမ္မနိဖန်ကနိခမ္မဆိုတာအဲထွက်မြောက်ခြင်းလို့ပဲဆိုကြပါစို့ဒီမှာလူရောက်လူရောက်နိအပြပါရစိတ်မဆိုးစိတ်မပြည့်ခြင်းပါသုံးအာလောကဆညာအလင်းအယောင်ကိုနှလုံးသွင်းမှတ်သားခြင်းသို့မဟုတ် ထင်လင်းစွာပြုရှုမှတ်နှလုံးသွင်းခြင်းလေအဝခေပမပြန့်လွင့်ခြင်းငါဓမ္မဝဝဌာနကုသိုလ်နဲ့အကုသိုလ်ဓမ္မခွဲခြားစိတ်ဖြာတည်ခြင်း6ညာနာယုံနာတရားတို့ရဲ့ ယုံနာတရားတို့ကိုယုံနာအနေနဲ့တည်ခြင်းကြောင်းကျိုးဆက်တည်ခြင်းခုနှစ်အာမောက်ချက်နှစ်သိအာရကျင့်တတ်ခြင်းရှစ်ကုသလဓမ္မအပြစ်ကင်းတဲ့သဘောတရားများရှင်မျိုးနိနဝရဏရှင်မျိုးကတော့တိကမိချန္တ ကာမဂုဏ်အာယုကိုနှစ်သက်သာရာဆွမဲ့ခြင်းနိဗျာပါဒစိတ်ဆိုးစိတ်ပြစ်ခြင်းသုံးထိနာမိတ်ထိုင်မှန်ပြင်းဤစိတ်အားရော့ခြင်းလေးဥဒ္ဒကြပြန့်လွင်ခြင်းငါဝိจิကိစ္ဆာယုံမှားခြင်း 6အဝိဇ္ဇာမတိခြင်းတိမှားခြင်း9အရတိမပြောမွေ့ခြင်း10အကုသလဓမ္မအပြစ်ရှိသောတရားမှန်သမျှအဲ့ဒီ10မျိုးပါပဲအာရဆိုလို့ရှိရင်နိယနာ10မျိုးနဲ့နိယနာဝရဏ10မျိုးကဏ္ဍစဉ်အားဖြင့်ယောဂီများတည်သွားပါပြီ။ အဲတော့နှစ်ခုနှစ်ခုတွဲတွဲပြီးတော့ရှင်းပြသွားပါမယ်ပထမနိယနာနဲ့ပထမနိယနာဝရဏနိခမကမိချန္ဒပေါ့လေဒါပထမဆုံးတွဲရမယ်နိခမနိခမဆိုတာကျမ်းဂန်မြတ်မှာပြထားတာတော့ ပိကြလို့လည်းအတိတ်ပဲယူရတယ်ပြီးတော့ပထမဉာဏ်နာပထမဉာဏ်လို့လည်းအတိတ်ပဲယူရတယ်ပြီးတော့နိဗ္ဗာန်လို့ဒီအတိတ်ပဲလည်းယူရတယ်ဥပသနာလည်းပဲဒီလိုလည်းယူပါတယ်ကုသိုလ်တရားများလို့ဒီလိုလည်းအတိတ်ပဲယူပါတယ်အဲ့ဒီတည်းကဟိုလောလောဆယ် လက်တွေ့နဲ့စက်တဲ့ဟာလေးတွေဖော်ပြတော့ပါမယ်နိက္ခမဆိုတာပပိစ္ဆာပပိစ္ဆာဆိုတာတော့လူရင်းဆိုလို့ရှိရင်တော့ရှင်ဖြစ်ယဟန်ဖြစ်ယတိဖြစ်သီလရှင်ဖြစ်ယောဂီဖြစ်ဒီလိုယူရပါပါပဲဒါကတော့ လွယ်လွယ်ပဲအတိပဲယူတာပါပဲဒီမှာငုံနေတဲ့သဘောကတော့ပပိကြာဆိုတာဆိုရမှာပဆိုတာကလူမှုကိစ္စအဝဝတွေကိုစနစ်တကျစွန့်ထားခဲ့ပြီးတော့ဝကြကိလေသာအပူရီအပြင်းထန်ငြိမ့်တရားဌာန သင်္ကန်းရောက်မှယောဂီအတွင်ရှင်ဟန်တွင်ခံယူသွားရောက်နေထိုင်ခြင်းလို့ဒီလိုအဓိပ္ပာယ်ရပါတယ်ဓမ္မလူမှုကိစ္စစွန့်နေဆိုတဲ့ကောကနိခံမအစပါပြီဓမ္မစထွက်ပြီပေါ့ဒါပါပဲလူမှုကိစ္စတွေဆိုအကုန်လုံးပေါ့ဇီဝရေးကိစ္စပညာရေးကိစ္စအိမ်တော်ရေးကိစ္စကာမဂုဏ်ကိစ္စ လူကိစ္စမှန်သမျှတွေအကုန်လုံးစွန့်ထားရတာပဲတော့အခိုက်အတန့်အခွင့်သာလို့အထုတဲ့ပုဂ္ဂိုလ်လည်းပဲအထုဆဲမှာတော့အကုန်လုံးစွန့်ထားရတာပဲဒါကိုယ်နဲ့မဆိုင်တော့ဘူးဆိုတဲ့အနေနဲ့ပေါ့လေတပတ်တန်နိုင်တဲ့ပုဂ္ဂိုလ်ကဓမ္မစာပေါ့လေနှစ်ပတ်တန်နိုင်တဲ့ပုဂ္ဂိုလ်ကနှစ်ပတ်စာအကုန်လုံးစွန့်ထားတလတန်နိုင်ကိုတလစာပေါ့အကုန်လုံးဒါတွေစွန့်ထားရတာပဲအဲ့ဒါပါဆိုတဲ့အဓိပ္ပာယ်ကပြပါတယ်ဝကြ အသွင်တစ်မျိုးနဲ့ချင်းကနေထိုင်ခြင်းလို့ချင်းကနေထိုင်ခြင်းချင်းကချင်းပါအသွင်တစ်မျိုးနဲ့တွားရောက်ခြင်းနေထိုင်ခြင်းဒီရပါတယ်တော့တွားရောက်ဆိုတော့ဘယ်တွားရောက်တာလဲလို့ဆိုတော့အသမအသမန္တရကမ္မဏီဆိုတာအသမန္တရအသမဆိုတဲ့အဓိပ္ပာယ်ကရာဂဒေါသမောဟအစရှိတဲ့ကိလေသာတွေ အပြင်းထန်ညှိတရာဌာနလို့ခေါ်ပါတယ်ကျင်းချင်းဆိုလို့ရှိရင်အခုခါတော့အဲဓမ္မစင်တာပေါ့လေဟွန်းဝဒနာစင်တာဒီလိုခေါ်မှာပေါ့လေတော့ဒါပါပဲအဲ့ဒီဌာနကရာဂဒေါသမောဟအပူဒီအပြင်းတန်ငြိမ့်တရားဌာနလို့ခေါ်ပါတယ်နော်။ဟွန်းအဲ့ဒီနေရာဌာနသွားရောက်ပြီးတော့ အသွင်တစ်မျိုးနဲ့တွားရောက်နေထိုင်နေမှာပဲ။ဘာရည်ရွယ်ချက်နဲ့တော့စည်ကြီးအကြောင်းရာဂလောကမောအစရှိတဲ့ကိလေသာတွေကိုငြိမ့်တတ်ဖို့ရ။ငြိမ့်တတ်ဖို့ဆိုတာတာမန်ငြိမ့်တတ်ဖို့မဟုတ်ဘူး။အပြင်းထန်ငြိမ့်တတ်ဖို့ရ။အဲ့ဒီငြိမ့်တရာဌာနပြင်းပြန်ငြိမ့်တရာဌာနအသွင်တစ်မျိုးနဲ့တွားရောက်နေထိုင်ခြင်းလို့ဒီလိုအဓိပ္ပာယ်ရပါတယ်။ဘာပဲကြအဓိပ္ပာယ် လူတွေမှာကြုံရတဲ့အာရုံတွေနဲ့ဆက်ပြီးတော့မက်ဆီယန်နဲ့တွေ့ရင်ရာဂအမီတောက်တယ်။နည်းနည်းရဆက်ပြီးတော့တဟုံးတောက်လောင်ပြီးတော့ငိမ့်တက်လို့မရနဲ့အောင် တောက်တာပဲလောင်လာပဲ။မကျေနပ်ဆရာနဲ့တွေ့ပြီဆိုလို့ရှိရင်မကျေနပ်မှုမုန်းမှုအညှို့ထားမှုအာရိတောက်လုံတာပဲဒီကအဲ့ဒါတွေအပြစ်တွေချူးလုံတာပဲ။ဒါတော့ စိတ်ရဲ့တွေးဝေမှုံမှမပြတ်သားမှုအမှန်အမှန်တိုင်းပြပြသားသားမရှိအမှားကိုလည်းအမှန်တိုင်းပြပြသားသားမရှိတွေးမှုံမှမပြတ်မသားတွေပေါ့လေဒါကြီးဒါကြီးအများအားလူတွေမှာအကြောင်းအားလျော်ဆိုတာရှိနေတာပဲအဲ့ဒါဒီအလိုလိုက်ပြီးတော့မတရားမှုအမျိုးမျိုးတွေပြုတဲ့ကိုလည်းပဲညင်တော့သူတို့ဘာလည်းပဲထိခိုက်နေတာ မကောင်းတာတွေပြုလုပ်တော့မကောင်းကျိုးတွေပဲလူတွေရဆင်းရဲဒုက္ခတွေရောက်နေကြတာဒီတော့ဒါကြတော့မောဟဆရှိတဲ့အညစ်အကြေးတွေဟာတတ္တဝါများကျုံနေရတဲ့ဆင်းရဲမှန်သမျှအရင်းခံတရားတွေပဲတတ္တဝါတွေကျုံနေရတဲ့ဆင်းရဲဒါတွေကြောင့်ပဲဒီလိုဆိုလို့ဒါအရင်းခံတာပဲ သေချာစဉ်းစားကြည့်လို့ရှိရင်ပေါ်ပါတယ်သူတို့ကြောင့်ဆင်းရဲဒုက္ခတွေကြုံနေရတော့ဆင်းရဲဆိုရင်လူတိုင်းကဆက်ဆုပ်တယ်အဲဒီဆင်းရဲဆက်ဆုပ်လို့ရှိရင်ဆင်းရဲခြင်းအကြောင်းကိုညီးတတ်ဖို့အရေးကြီးတယ်ဒါရက်ွက်တဲ့မိလောင်ပြီဆိုလို့ရှိရင်အမြန်ဆုံးညီးတတ်ရတယ်လို့ပေါ့အိမ်မှာရှိတဲ့ညီးတတ်တဲ့ပစ္စည်းလေးတွေနဲ့ ဒါတွေညိဒါတွေနဲ့ငိမ့်သက်ရတာတော့မနိုင်လို့ရှိရင်ထွက်ပြေးပေါ့မိသက်ဌာနအကူကြီးတောင်းဖို့ဒီလိုလုပ်ရပါတယ်ရိုးရိုးမြင်ရတဲ့မိအတွက်တော့လူတွေကတိတ်ပြီးတော့ဂရုစိုက်ကြပြီးတော့တရှိန်ရှိန်နဲ့အမြဲတမ်းလောင်ရိုက်နေတဲ့ရာဂဒေါသမောဟမီအပြင်းထန်ငြိမ့်သက်ရေးကြတော့သတိမရကြဘူးသတိရပြီမယ်လို့ငြိမ့်သက်ဖို့အတွက်လက်နှိကြတယ် ကိုကြောင်းပြဒီကြောင်းပြနေပေါ့လေဒါတွေဖြစ်ကြတယ်ဒါမှဒီတော့ရာဂတုံးသောမောဟတို့ဟာတတ္တဝါတွေကျုံနေရတဲ့ဆင်းရဲရဲ့အရင်ကနေလို့ဆိုတော့သူတို့ဖြစ်နေတော့မှလည်းပဲကိရိတာမကင်းတဲ့ပုဂ္ဂိုလ်ကိုညစ်ထေးအောင်ညစ်ပတ်အောင်ညင်ညင်ညအောင်ပြုလုပ်တတ်ပြီးတော့နောက်ခါမှလည်းဆင်းရဲကြီးအကြောင်းနေတာအဲဒီဖြစ်ပါတယ် ဒါတော့အဲ့ဒါတွေကိုအမြန်ဆုံးငြိမ့်သက်ဖို့သိလိုအပ်ပါတယ်မငြိမ့်သက်ဖဲနဲ့အဲ့ဒီတော့လည်းမှာနေပြီးတော့လူမှုကိစ္စကာမဂုဏ်ကိစ္စတွေနဲ့ပြောပြီးတော့နေလို့ရှိရင်ဒီပုဂ္ဂိုလ်ဟာမိနဲ့ကစားနေတယ်လို့ကစားနေသူဖြစ်တာပါမိစဲမိနဲ့ကစားတော့ပူမတော့မသိပြီမလို့နောက်ကစားပါမရလို့ အားတွေနဲသွားတဲ့ခါပေါ်လေးတော့အသိပူတယ်အသိဒုက္ခရောက်တယ်တော့အဲ့ဒါတွေငြိမ့်တတ်ဖို့လိုပါတယ်အဲ့ဒါငြိမ့်တတ်တဲ့နည်းကတော့အတူရုပ်ပြောရလို့ရှိရင်တော့ဥဒိတဘာဝနာနည်းပါပဲတနည်းအားဖြင့်သီလသမားကြီးပညာအကျင့်တရားပါပဲဒါတွေနဲ့ငြိမ့်တတ်ရပါပါပဲဒီတော့အဲ့ဒါကြီးငြိမ့်တတ်ဖို့ရအတွက်ပေါ့လေငြိမ့်တတ်တဲ့နည်းအပြည့်အစုံကျင့်ဖို့ အပြင်းထန်ငိမ့်သက်ရာဌာနသင်္ကန်းကျောင်းမှာကမ္မထမ်းကျောင်းမှာပေါ့လေဒါဒီချင်းကပ်ရပါတယ်ယောဂီအသွင်နဲ့သို့ရှင်ရအသွင်နဲ့ချင်းကပ်ရတယ်ဆောင်းရတယ်လူမှုကိစ္စတွေတန်းလန်းနေဆိုလို့ရှိရင်တော့ဒီအလုပ်ကိုစစ်စစ်မပြတ်ပေါ့လေမလုပ်နိုင်ပါဘူးလူမှုကိစ္စတွေထားခဲ့မှစစ်စစ်ပြလုပ်လို့ရတယ်။လက်သမားကြီးပညာရှင်တရားတွေကိုအပြည့်ကျင့်နိုင်ပါတယ်။ဟုတ်ပါပဲ။ အဲ့ဒါလို့သဘောကိုဒါပါဠိလိုနိခာမလို့ခေါ်ပါတယ်ဒီရွေခြင်းနဲ့ယောဂီတွင်ရှင်ဟန်တွင်ဆောင်ပြီးတော့ကိလေသာပြင်တန်ကြီးတရားဌာနရောက်ရှိပါတယ်ရောက်ရှိုံတက်တက်ကတော့ရွေခြင်းမမြောက်သေးပါဘူးဟွန်း ရွေးချယ်မြောက်ဖို့ကတော့နဆောစပိန်ကပြောခဲ့တဲ့အကျင့်တွေကျင့်ရပါတယ်ဒီလိုသမားတွေပညာအကျင့်တရားတွေကျင့်ရပါတယ်အဲ့ဒါတွေကျင့်မှရွေးချယ်မြောက်ပါတယ်ရွေးချယ်မြောက်အောင်ပြုကျင့်ပြီဆိုလို့ရှိရင်အကျမ်းအလတ်အနုခုနကာမရာဂကာမရာဂတွေရပါလိမ့် ငြိမ့်တော့ဟောတယ်မှာဒါမှအသွင်ဆောင်တက်တယ်မဟုတ်ဘဲနဲ့အကျင့်ဆောင်မှပပိစ္ဆာဆိုတဲ့အတိပဲရှိပါတယ်အတိပဲရှိမှလည်းပဲကောနာနိခံမနိခံမဆိုတဲ့ငုံနေတဲ့အတိပဲပေါ်ပါတယ်ဆိုလိုတာကတော့အသွင်ဆောင်တက်တဲ့နေကတော့နိခံမမဖြစ်နိုင်ဘူးအကျင့်ဆောင်မှနိခံမဖြစ်နိုင်တယ်ဆိုတော့ အဲ့ဒါလိုဖြစ်ရအောင်ဆိုပြီးတော့အခုကိုယ်ထဲဆက်ပြီးတော့လည်းငင်းပေါ်တဲ့အာယုံလေးတွေပေါ်ဆက်လိုက်ပြီးတော့မလွတ်တမ်းဆွေးမြေ့စွာရှုမှတ်နေရတယ်စံသဘောပေါ့လေစူးစိတ်စိတ်ကတ်ရှုနေရတယ်ချိန်သားကတ်ရှုနေရတယ်ထိထိမိမိရှုရတယ်ချိန်သားကတ်စိတ်ထိထိမိမိရှုရှုပါများတဲ့ခါကျတော့နောက်ခုနအာဝရဏ တရားတွေအထူးသဖြင့်ကာမဂုဏ်အာယုံကိုတာယာတတ်မဲ့တဲ့အဲအဝရဏတရားပေါ့လေအဲ့ဒါကင်းကင်းလာတာပဲစိတ်ဒီကြီးလာမယ်တီးလာအဲ့ဒီခါကျတော့နှစ်သိအားမှုတွေဖြစ်လာမယ်ပြီးတော့စိတ်ပျော်ရွှင်ချမ်းသာမှုတွေဖြစ်လာတတ်တယ်တည်ငြိမ်မှုတွေဖြစ်လာတတ်တယ်တို့သဖြင့်အထုတ်တဲ့ခါမှာသမန္တနာညာပိုင်းရောက်သွားပြီဆိုရင် ဝိတကဝိจารပိဋိစုကဧကကရာခေါ်တဲ့ဇိုင်ငံ၅ပါးနဲ့ပြည့်စုံတဲ့ဝိပဿနာဇံဘောတွေပထမဇံဖြစ်လာတာပဲအဲ့ဒီပထမဇံဖြစ်ရင်ခုနကာမဂုဏ်အာယုကနေပြီးတော့သို့မဟုတ်အဲကာမချမ်းသာကနေပြီးတော့ထွက်မြောက်တဲ့သဘောမျိုးဖြစ်နေတာပဲအဲ့တော့ပထမဇံကလည်းပဲကာမဂုဏ်ကသို့မဟုတ်ကာမိဆန္ဒက ထွက်မြောက်တဲ့သဘောဖြစ်တာမဟုတ်လို့သူကိုနိခမဆိုပါတယ်လက်တွေ့သဘောနဲ့ပြောလို့ရှိရင်အခုယောဂီထိုင်ပြီးတော့ရှုမှတ်တဲ့အခါဘောပိုက်စိတ်ဆက်ပြီးတော့အရှုပ်ချဖြစ်တဲ့ရှုခွင်းအာယုံဖုံးပွေမှုအာယုံပေါ့အဲဒီရှုခွင်းအာယုံစီဒီပေါ်တဲ့အခိုက်ကလေးမှာရှုမှတ်တဲ့စိတ်နဲ့တက်အောင်လို့ ရွယ်စုတဲ့သဘောလေးပါတယ်ချိန်နဲ့မှန်းတဲ့သဘောလေးပါတယ်ရွယ်တယ်ဆိုတာကဝိတက်ကပေါ့စုတယ်ဆိုတာကဈာနာသဘောလေးပါတယ်ရွယ်စုချိန်ရွယ်စုပြီးတော့ရှုလိုက်တော့ရှုခွင်းအာယုံနဲ့ပုတ်တိုက်တဲ့ကဲသို့ဖြစ်သွားတာတိတိမိမိဖြစ်သွားတာအခုကြာတာလည်းပါသွားတာအဲ့ဒါလိုနီးနဲ့အယုံနဲ့မစိတ်နဲ့တက်အောင်လို့ ရွယ်စုပေးတိုင်းထိတိမိမိဖြစ်ပြီးဆိုလို့ရှိရင်အာအမှတ်ကတဲ့လာတော့ယောဂီကရှင်းတ်လာမကလေးတွေတဲ့လာပါဓမ္မနဲ့ဓမ္မတော်တော်လေးဆက်လာပါလားဆိုတော့တဲ့လာတဲ့လာတော့ဓမ္မနှစ်သိအာရမှုလေးတွေရှင်းတ်မှုလေးတွေဖြစ်လာတော့အရင်နဲ့မတူတော့ဘူးအဲ့ဒီရှင်းတ်မှုလေးတွေဖြစ်လာတာ ပီတိပဲအထူးသဖြင့်သမန္တရဉာဏ်ပိုင်းရောက်သွားတဲ့အခါဆိုလို့ရှိရင်တဘာဝလည်းတည်တယ်ကိုယ်စီတဘာဝလည်းတည်တယ်တူညီတဘာဝအမျက်စိရဲ့သဘောပဲခေါ်တယ်တူညီတဘာဝတမညာလက္ခဏာလည်းတည်တယ်။အိုးတိတ်ကိုကျင့်တတ်တာမခံစားတဲ့သဘောလေးတွေလုံရောက်သွားပြီဆိုတိတ်ကိုကျင့်တတ်တာပတိတိဖြစ်တာ။နိတ္တရာကျင့်တတ်နေပြီဆိုလို့ရှိရင်စိတ်ကပျော်လို့ရွှင်လို့ချမ်းသာဒုက္ခတွေလည်းဖြစ်လာတာပဲ ဒီအခါမှာကိုရောစိတ်ပါအေးချမ်းပြီးတော့တည်ငြိမ်မှုတွေခဏိကသမာဓိတွေစုလဲစိတ်ကလေးကပ်ကလေးတခါလေးကြာနေတော့ခဏိကသမာဓိတွေဖြစ်လာတာပဲတော့ဒါလက်တွေ့ပဲအဲ့ဒီလိုပထမဇန်ဥပဒနာပထမဇန်သဘောလေးဖြစ်နေခုနလွတ်နေပြီပေါ့ကာမဂုဏ်အာယုအချုပ်ကျဲသို့မဟုတ်ကာမိသနာနိဝရဏအချုပ်ကျဲကလွတ်နေပြီတော့အဲ့ဒါနိကမအစစ်ပဲတော့ ဒါဒီလိုကာမချာဏဒါတွေဖြစ်ခွင့်မရဘူးဆိုလို့ရှိရင်လောဘလောဘတဏှာဟာပေါ့လေဆာလောင်းတဲ့တဏှာဒီခိုက်တံမှာတော့ပြက်နေတာပဲငြိမ့်နေတာပဲကင်းနေတာပဲဒီကလည်းပဲဒီလောဘလောဘခေါ်တဲ့ကာမစ္ဆန္ဒနိဝရဏညိတဖို့ရန်အတွက်ပေါ့လေမျောချက်နဲ့အဲ့ဒါကိုညိတညိတရာဌာနရောက်ပြီးတော့ ရွေးချယ်မြောင်အားထုတ်နေတာပဲအဲ့တော့ဒီပိုင်းရောက်လာပြီဆိုလို့ရှိရင်အလုံးသောတဏှာခေါ်တဲ့ကာမိစ္ဆနာနိဝရဏကညာငြိမ့်သွားငြိမ့်သွားပြီမလို့အခိုက်တန်လေးတော့ငြိမ့်နေတယ်ဒီဒီဝိပဿနာဇံလေးဖြစ်တဲ့ခိုက်တန်မှာငြိမ့်နေတယ်ဒါဒါနိဗ္ဗာန်ခေါ်တာပါဓမ္မဝါနာခေါ်တဲ့တဏှာလောဘဓမ္မ ငြိမ့်နေတာကင်းနေတာပဲတော့တရင်ကနှိပ်ပါမို့လေဆိုင်တာဒါလည်းနှိပ်ခံပါပဲဝိသနာဉာဏ်ကြီးဖြစ်လာပြီဒီမှာကြောင်းကျိုးဆက်ယုံနာတရားတွေပေါ်မှာမမြဲဘုံတွေဆင်းရဲဘုံတွေသူသဘောတိုက်သူဖြစ်ဘုံတွေပေါ့လေချင်းရဆုံးလည်းပဲတိလာပြီတိလာပြီဆိုတော့ဝိသနာတွေဖြစ်လာဝိသနာတွေဖြစ်လာရင်ဒီခိုက်တာမှာအိဋ္ဌမြင်တော့ ဒီမြဲတယ်အထင်ရောက်ပြီးတော့ကမိစ္ဆန္ဒတွေမဟုတ်ဘူးမာနပါကင်းသွားတယ်ရှင်းရတယ်လို့ထင်မှတော့ကောဏကမ္မတဏလောဘကင်းသွားတယ်တဏကင်းသွားတယ်သူသဘောတိုက်သူ ဖြစ်ပုံသိပြီဆိုလို့ရှိရင်တော့အတ္တပေါ့လေအတ္တရှိတယ်ယုံနာတရားတွေအတ္တတွေပဲယုံနာတရားတွေအတ္တရှိတယ်ဒီဆွဲတဲ့ကျွတ်သွားတာပဲဒီမှာဝတ္တနာညာလေးဒါလည်းပဲနိခမ္မပဲ ဥပဒနာဉာဏ်ဖြစ်နေတယ်ဆိုတဲ့ကောကခန္ဓာကာမိဆန္ဒအပါဝင်အငြိကြီးတွေမှန်သမျှဘာမှမရှိတော့ဘူးဒီမှာဥပဒနာဉာဏ်စိတ်ဖြစ်နေတော့စိတ်စဉ်ဖြစ်နေတော့ညီကြီးတွေမရှိတော့ဘူးအဲကုသိုလ်တရားတွေပဲအဲဒီကုသိုလ်တရားတွေလည်းပဲနိခမ္မပဲဒီမှာဟာပဲဒီတော့နိခမ္မအရာရွေကျကောင်းကောင်းတဲ့လူမှုကိစ္စကိုစွန့်ထားခဲ့ပြီးတော့ ကိလေသာအပူရိပြင်းတာငိမ့်တာရာဌာနသင်္ကောင်းကြောင့်မှာယောဂီတွင် ရှင်ဟန်တွင်ကဲယုံဤတိုင်းချင်းသိက္ခာမဝေဒနာပထမဇန်စဖြစ်အောင်လို့အထုတ်လို့ရရှိခြင်းနိဗ္ဗာန်ဥတည်ပြီးတော့အထုတ်ရတာမဟုတ်လို့အထုတ်စေကာလမှာတဏှာခေါ်တဲ့ကာမိဆန္ဒတွေကင်းနေလို့ရှိရင်ဒါကာမိဆန္ဒအချုပ်ချက်ကလွတ်နေတဲ့နိဗ္ဗာန်ဆိုတာ နေခါမှာဖြစ်နေခြင်းဝဒနာညာဖြစ်နေကုသိုလ်တရားတွေဖြစ်နေခြင်းတဲ့အဲ့ဒါတွေအကုန်လုံးနေခါမှာလေးလို့ခေါ်ပါတယ်ဒါပေမဲ့ကျမ်းဂန်အဖွဲ့မှာတော့နေခါမှာအယအလောဘအချုပ်ချယ်ရှိအချုပ်ချာရှိတဲ့အလောဘပြတ်တန်းတဲ့ကုသိုလ်စိတ်အစဉ်ကြီးနေခါမှာလို့ဒီလိုဖွင့်ထားပါတယ်ဒါကတော့အယအားရဆိုဖွင့်တဲ့သဘောပါပဲယောဂီလက်တွေ့သဘောနဲ့ဆိုလို့ရှိရင်တော့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 ပထမဆုံးပြောတော့ပါတယ်အဲ့ဒီတဲကနိခမအယဖြစ်တဲ့အ내တွေပဲတွေကိုမကျင်းမကျဲပါလိရှင်းလင်းပြီးတော့ပြတော့ပါတယ်ဒါပေမဲ့လို့နိခမအယမှတ်သားရတာများနေတော့ဘုရားဌာနအလျော်စွာပေါ့လေဒီနေရာဌာနမှာတော့ ဝိပဿနာကုသိုလ်ကိုပဲနိခမအယပြုပြီးတော့စာရွေးနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ရှင်းလင်းပြီးတော့ပြသွားပါမယ်။နောက်နောက်တရားတွေမှာလည်းပဲနိယနာတရားနဲ့နိယနာဝရဏတရားတွေမှာလည်းပဲဤသူပဲ ဝိပဿနာမှာဝိပဿနာသမารိဆိုင်ရာကိုသာအယပြုပြီးတော့ဗောဒီရှင်းလင်းပြီးတော့ပြတ်သွားပါမယ်ဝိပဿနာသမารိဆိုတာဝိပဿနာခဏိကသမารိပါပဲသူရဲ့ရှုခွင့်အာယုံကတော့တကား6ပုဒ်ကထင်တိုင်းဖြစ်တိုင်းသော ရှုခွင့်ယုံနာတရားတွေကိုမပြတ်မလတ်ဆွေးမြဲစွာ ရှုမှတ်ပြီးတော့စိတ်ဆူဆီးမှုသဘောပါပဲအဲဒါဥပဆနာကနိကသမာဓိပါပဲလို့အဲ့ဒီလိုသဘောရှိတဲ့ရှုခွေယုံနာတရားတွေသူတို့ဖြစ်ဆဲမှာမမှတ်ရဲ့စိတ်ဆူဆီးမှုပဲအပြည့်ပြည့်ပြီးတော့ ယုံနာလို့လည်းပဲမသိပါဘူးကြောင်းကျိုးဆက်ဖြစ်စဉ်ကြီးမှလည်းပဲမသိပါဘူးကြောင်းကျိုးဆက်ဖြစ်စဉ်တရားတို့ရဲ့မမြဲပုံဆင်းရဲပုံသူသဘောတိုင်းသူဖြစ်ပုံခေါ်တဲ့ချင်းရာဆုံးလည်းပဲမသိပါဘူးအဲလိုမသိခြင်းကြောင့်မသိရတဲ့အာယုအာယုများမှာရော အလားတူအာယုဝတ္ထုတွေမှာရော နှစ်သက်ตายာမှုလူရင်တောင်းတမှုဖြစ်တတ်ပါတယ်မရှုလို့မသိလို့ရှိရင်ဒါမသိရင် တွေ့ဆိုတဲ့နေရာမှာအရာဖြစ်ရတဲ့သဘောပါပဲရှုလို့ရှိရင်သိတာပါပဲသိရင်ပြဲဆိုတဲ့နေရာမှာတစ်ခုလည်းပဲဖြစ်လာပါတယ်ဒီတော့ထင်တိုင်းဖြစ်တိုင်းသော ရှုခွင့်ယုံနာ အာယုန်တွေကိုသူတို့ဖြစ်ဆက်မှာရှုမှတ်ရင်တော့စိတ်အဆူစီမပြဲနောက်ခဏိကသမารီအပြည့်လာတဲ့အခါမှာရုပ်ရယ်နာရယ်လို့လည်းသိရပါတယ်ကျောင်းကျိုးဆက်ဖြစ်စဉ်ကြီးကိုလည်းသိရပါတယ်ပြီးတော့သူတို့ရဲ့မမျက်စင်းရဲ့သဘောပဲခေါ်တဲ့ချင်းရာစုံတွေလည်းပဲသိရပါတယ်အဲလိုသိတဲ့အတွက်သိရတဲ့ ရှုလို့သိရတဲ့အာယုန်ဒီမှာရောအလားတူအာယုထုတွေမှာရော နှစ်သက်သာယာမှုလူချင်းတောင်းတမှုဟာကင်းတတ်ပါတယ်အဲလိုနှစ်သက်လူချင်းမှုမှထွတ်မြောက်စေတတ်ကင်းစေတတ်တဲ့ကင်းစေတတ်တာမို့လို့ဥပဇဏကုသိုလ်ဟာနှိခါမမြည်တယ်လို့အဆိုရှိပါတယ်နှိခါမမြည်တဲ့အဲ့ဒီဥပဇဏနဲ့ အရိယာပုဂ္ဂိုလ်တို့ထွမြောက်ကြပါတယ်ဝိပဿနာကို အစဉ်စဉ်အစဉ်စဉ်ပွားပြီးတော့မိညာဖူညာနဲ့နိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုပြီးတော့ဝဆင်းရဲမှထွမြောက်သွားကြတယ်လို့ဒီလိုဆိုလိုပါတယ်အဲ့ဒါလိုထွမြောက်ကြောင်ဖြစ်တဲ့အတွက်ဝိပဿနာကုသိုလ်ဟာဖြူစင်မြင့်မြတ်သောအရိယာပုဂ္ဂိုလ်တို့ရဲ့ နေရနာမိတယ်လို့ဒီလိုဆိုရတယ်အဲ့ဒီပုဂ္ဂိုလ်ရဲ့ဆင်းရဲမှာထွက်မြောက်ကြောင်းတရားဒီလိုဆိုလိုတာပေါ့လေအရိယာဆိုတဲ့စကားကပရိစုဒ္ဓအဖက်ဖက်ကစင်ကြယ်သူလို့ဒီလိုအဓိပ္ပာယ်ရပါတယ်မစင်ကြယ်လို့ရှိရင်အောက်တန်းကြတာမဟုတ်လို့စင်ကြယ်လို့ရှိရင် အရှင်းကမြင့်တယ်သွားတဲ့အတွက်ဥတ္တမလို့ဒီလိုလဲဖွင့်ထားပါတယ်ဒီတော့အရိယာဆိုလို့ရှိရင်အငြိအကျေးတွေကတန်ရှင်းစင်ကြယ်ပြီးတော့အစင်တမ်းမြင့်သူလို့အဓိပ္ပာယ်ရပါတယ်အဲဒါလိုအစင်တမ်းမြင့်သူ များရဲ့ကိုဆင်းရဲမှာထွက်မြောက်ကြုံတရားလို့ဒီလိုလည်းပဲတစင်တိုးပြီးတော့မှတ်ဖို့ပါပဲနိတ္တမှုခင်မှု လူချင်းတောင်းတမှုကာမိဆန္ဒဟာခုနစောစောပိုင်းကပြောခဲ့တဲ့ဝိပဿနာကိုသူကတားမြစ်ပိတ်ဆို့တတ်တဲ့ပိတားမြစ်ပိတ်ဆို့တတ်တာမဟုတ်လို့និဝရဏနေယနာဝရဏမြည်ပါတယ်ကမိချန္တာဆိုတာ ကောင်းတာတွေလိုလားနှစ်သက်တဲ့သဘောပါပဲကောင်းတာတွေမြင်ရင်ကြားရင်နားရင် စားရင်ထိရင် ကောင်းတဲ့ကောင်းတာတွေလည်းပဲတို့တဲ့အဲလူချင်းနှစ်သက်မှုတွေဖြစ်တာပါပဲဒီမှာအကောင်းတွေဆိုရင်ဘာမဆိုအကုန်လုံးလူချင်းတာပါပဲလူချင်းအောင်တက်တက်တယ်မဟုတ်ပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ကောင်းတာတွေရဖို့ရလှုပ်ရှားရတာတွေပါလေအကုန်လုံးဒါတွေဟာ ယနာဝရဏတရားတွေကြီးပါပဲအဲ့ဒါတွေကိုလောကသဘောနဲ့နည်းနည်းရှင်းပြပါဦးမယ်သူရဲ့ပိတ်ဆို့ပုံကတော့ယခုဘဝမှာချမ်းသာကောင်းစားရန်အတွက်ပေါ့လေကိုကိစ္စသူကိစ္စလင်ကိစ္စမြားကိစ္စအင်းသာသမီကိစ္စ ဆွေမျိုးကိစ္စအများကြီးပါပဲဒီကိစ္စတွေအင်းအဲဒီကိစ္စတွေမျိုးမျိုးအထွေတွေပါပဲသူကတော့ကိစ္စတွေများပါတယ်သူကတော့အဲ့ဒါတွေလုံမရတာတွေပေါ့လေဒါတွေမသက်သာပါဘူးဒီမှာအဲ့ဒီလိုကိစ္စတွေကမဆုံးနိုင်တော့အောင်ညုံညုံများများပဲပြုဝကိစ္စတွေပေါ့လေပုဂ္ဂိုလ်တိုင်းမှာရှိကြပါတယ် အဲ့ဒီကိစ္စအားလုံးကိုကောင်းစားချမ်းသာခြင်းနဲ့ကာမိဆန္ဒကသူကဖွင့်ပေးပါတယ်မိမိတို့ပြုလုပ်သမျှဟာကောင်းစားချမ်းသာခြင်းလို့ပြုလုပ်ကြတာကြီးပါပဲဒီမှာ။ဒါမလို့အာသောကကြောက်စာမှာပြထားပါတယ်။လူတွေဟာတဲ့ကိုကောင်းစားချမ်းသာခြင်းလို့လုပ်ကြတာပဲတဲ့။အဲဒီလိုအာသောကကြောက်စာမှာမှတ်ချက်ပြထားပါတယ်ဒီမှာ။ အဲ့ဒီကိစ္စတွေနဲ့ဆက်ပြီးတော့အမျိုးမျိုး အထွေတွေကြံစည်အထုတ်ကြရတယ်မရသေးတဲ့ဟာကိုရှားရတယ်ရပြီးသားကိုလည်းပဲตาရသိမ့်ပိုက်ပြီးတော့စောက်ရှောက်ရတယ်ကာကွယ်ရတယ်ဒါကြောင့်အဲ့ဒါဒီနဲ့စပြီးတော့အလတ်တဲ့အချိန်ကိုတော့မှမရနိုင်ဘူးဖြစ်နေပါတယ်အထူးသဖြင့်အခုလို့ သိပ္ပံပညာတွေထွန်းကားပြီးတော့စက်မှုနိုင်ငံမျိုးမှာဆိုလို့ရှိရင်အလုံးကမအားလတ်တာပါငွေရရေးအတွက်လုပ်ရတာမသက်သာပါဘူးဟိုတနေ့ကကလေးမလေးတယောက်ရောက်လာတယ်မင်းတို့တော့နတ်ပြည်ရောက်နေတာပဲဘာဖြစ်လို့လဲလိုတဲ့ဟာတွေရနေတာဟုတ်တယ်နတ်ပြည်မရောက်ပါဘူးခင်ဗျာတဲ့တပည့်တော်တို့နွားတွေဖြစ်နေတာပါတယ်သူကဒီလိုတော့ပြောတော့ပါတယ်မှာအလုံးသိလို့ရတာအလုံးလုံးတော့ငွေရတယ်မဟုတ်လားလို့ နာရတော့ပင်မနေမသက်သာဘူးတဲ့ဓမ္မอืมအဲ့ဒါလိုပြောတော့ပါတယ်အဲ့ဒါတို့မှာတော့အားလတ်တဲ့အချိန်ဟာ မရှိသလောက်မရသလောက်ဖြစ်နေပါတယ်ဒါတော့စိတ်စွမ်းအားနဲ့ဉာဏ်စွမ်းအားတိုးမြှင့်ဖို့ရအတွက်အခုလိုဥပဒနာ အထုတ်ရန်စိတ်ကူးတော့မှမထက်နိုင်ရှားကြပါဘူးစိတ်ကူးမိပြီမဲ့လည်းပဲ တကယ်တမ်းအာမထုတ်နိုင်ကြသေးပါဘူးအယုတ်ဆုံးအဖြစ်စိတ်ကိုစောင့်ထည့်ရမှာမသိပဲနဲ့ပေါ့လေကိုလူရှိတဲ့အာယုန်ဒီပုံမှာစိတ်လိုချလွတ်ထားပြီးတော့စိတ်ကူးရင်တိုင်းလွတ်လွတ်လပ်လပ်စိတ်ကူးနေကြတာကိုလည်းပဲตาရပြီးတော့နေကြပါလေတော့ရအားလေးရပြီဆိုလို့ရှိရင်ဒီလိုပဲဟိုထွက်ဒီထွက်လူထွက်ကြပါလေ ချို့လှေကလေးတွေနဲ့ပုတ်ကလေးတွေနဲ့အဲချို့ဗာလဲအိမ်လိုဟိုမူရကအတွဲလေးတွေနဲ့ပေါ့လေဒီလိုပဲသွားကြတာပါပျော်လို့သူတို့တော့အဲ့တော့လွတ်လပ်နေတော့အလိုရှိတိုင်းပြောဆိုနိုင် သွားနိုင်လာနိုင်လုံနိုင် ကိုင်းနိုင်အဲ့ဒါတွေကိုလည်းပဲတာယာပြီးတော့နေကြပါတယ်လောက်ကင်လေးဖြောင်းလို့ရှိရင်လည်းပဲကြေးငွေရတော့ ဒါတွေလည်းပဲပိုးပြီးတော့ตายရတာကြည်ငွေရအဲလူသုံးပစ္စည်းတွေနဲ့ဗောလေဖန်တီးပြီးတော့လူနေဦးအစင်တမြင့်မှာမှနေရတာကိုပဲဒါလည်းตายရပြီးတော့နေကြရတာပါပဲตายရမှုကြောင့်တရားအထုတ်မယ်ကြံလို့ရှိရင်သူတစ်ပါးကတိုက်တွန်းလို့ဗောလေဖြစ်ဖြစ်ကိုယ်အသိစိတ်ဓာတ်ပဲဖြစ်ဖြစ်ဗောလေတရားထုတ်ဖို့ကြံမယ်ဆိုလို့ရှိရင် လက်ရှိချမ်းသာစိတ်ချမ်းသာကလေးများပေါ့လေပြတ်သွားမှာကိုစိုးရင်ပူပန်ကြပါလေဒါကြောင့်အာမထုတ်နိုင်ပဲရှိကြပါလေအာမထုတ်နိုင်တဲ့အတွက်မိမိတို့တဏ္ဍာမှာခုနတကယ်အမှန်တရားကိုသိမြင်တဲ့ဥပဒနာညာလည်းမဖြစ်ပါဘူးဒါကြောင့်ဝိပဿနာဆိုတာဘယ်လိုတရားပဲလို့တော့မှ ကိုယ်ပိုင်ညာနဲ့ မသိနိုင်ကြပါဘူးဝိပဿနာဆိုတဲ့ထွတ်မြောက်ရေးတရားကိုမရမိတဲ့ပုဂ္ဂိုလ်တိုင်းပေါ့လေမရသူတိုင်းမှာကိုယ်ဆင်းရဲမှမထွက်မြောက်နိုင်ကြဘူးတဲ့သူကတားမြစ်ပိတ်ဆို့ထားလို့ပါပဲအဲ့ဒီလိုမထွက်ရောက်အဲမထွက်မြောက်ရမှာအကြောင်းရင်းကိုရှာလိုက်လို့ရှိရင် ချမ်းသာကောင်းစားဖို့ရာပေါ့။ตาရမှုတောင့်တမှုမမောမှုကာမိဆန္ဒကြောင့်လို့ဆိုတာပေါ့လေ။ထင်ရှားပါတယ်။အဲ့ဒါပဲသွားပြီးတော့ကောက်ကျစ်ကြပါတယ်ဓမ္မ။ဆိုတော့နော်တော့ကာမိဆန္ဒဒီပင်လေအခုလိုအစစ်မြင်တဲ့ဥပဒနာဖြစ်ခွင့်မရအောင်ပေါ့လေ။စီဒတာရပိတ်တဆိုးတ အဲပိတ်ဆို့နေပါတယ်တာစီပိတ်ဆို့နေပါတယ်ဆင်းရဲမှမထွက်နိုင်အောင် စီတာပိတ်ဆို့နေတယ်လို့သိရပါတယ်ဒီမှာရသောအဖြစ်လူတွေဟာထွက်မြောက်ရေးနဲ့ဘဝကောင်းစားရေးဆိုလို့ရှိရင်ထွက်မြောက်ရေးကိုတည်ပြီးတော့အလေးမပေးကြပါဘူးဘဝကောင်းစားရေးယခုဘဝကောင်းစားရေးလိုလားသလို နောက်နောက်ဘဝကောင်းစားရေးကိုလူလာတဲ့ကာမိဆန္ဒကြောင့်လည်းပဲအဲ့ဒါဒီအတွက် လုံးဝနေရတော့ဥပဒနာကိုအပထုနိုင်တာလည်းရှိပါသေးတယ်အဲ့ဒါကတော့ဝိပဿနာ နေရနာကိုအရှိမဖြစ်နိုင်ဘူးပေါ့လေတားမြစ်ပိတ်ဆို့ပုံပါပဲကာမစုခရဲ့အပြစ်မတ္တိစရာတွေကို မြင်သေးလို့ရှိရင်တော့အဲ့ဒါပဲတကယ်ချမ်းသာလို့တင်မှတ်မှာပါပဲခွဲရခွာရတာပေါ့လေဖြစ်ပါလိမ့်မယ်ပြီးတော့ဓမ္မစုခရဲ့ကောင်းတဲ့ဂုံအည်အသွေးတွေကိုမသိသေးလို့ရှိရင်လည်းပဲဒါလည်းခက်မှာပါပဲပြီးတော့ကာမစုခဘုံမှာအပြစ်မရင်မမြင်တဲ့၍ဓမ္မစုခရဲ့ကောင်းတဲ့ဂုံကိုမသိတဲ့၍ကတော့အဲ့ဒီကာမတုခဘုံမှာ တာယာတောင့်တတွေ့တာတဲ့ကာမိဆန္ဒနိဝရဏကတော့သူသူကိုကိုအခွာရခဲ့မှာပါပဲအထုတ်စေကာလမှာတောင်မှဒီရှုမှတ်မှုရဲ့ဂျားဂျားမှာပေါ့လေဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ဒီကာမိဆန္ဒနိဝရဏဟာမိမိတို့အထုတ်စေဥပဒနာအလုပ်ကိုတားမြစ်တပိတ်ဆို့တတ်ပါသေးတယ် အပြည့်ပုံကတော့ကာမဂုဏ်အာယုန်တွေကိုကြံစီတောင်းတာပြီးတော့လည်းပဲအာမထုတ်ခင်ကလိုပေါ့လေကြံကြံတန်တန်လည်းဖြစ်ဖြစ်တတ်ပါတယ်ဒါကဒီဘက်မှာစိတ်ဝင်စားတဲ့ပုံကိုယ်တွေဆိုရင်အလွယ်တကူပဲဟိုဘက်စိတ်ရောက်ရောက်သွားတော့ပေါ့လေခြေသူစီရီးစားစီပါစီပေါ့ရောက်သွားတဲ့ခါကျတော့ဒါတွေဖြစ်တတ်ပါတယ်ဒါကခံစားနေကြအာယုန်တွေရောက်သွားဖြစ်တတ်ပါတယ်ဟွန်းအာထုမှုနဲ့စပြီးတော့တိမ်မွေးနုညံ့စွာလည်းပဲ ဖြစ်တတ်ပါလေဘယ်လိုနည်းနဲ့ဖြစ်တယ်လဲဆိုလို့ရှိရင်ရှုမှတ်၍အဲကောင်းစီကိုသာသူကတာယာတတ်တယ်ပြီးတော့အာယုံအထုထင်ရှားလာတယ်ကိုလည်းပဲတာယာတတ်တယ်တာယာပြီးတော့လည်းပဲအဖာမှာစဉ်းစားပြီးတော့လည်းနေတတ်တယ်ပြီးတော့မှတ်ကောင်းတာကို ပြောကျင်လာတယ်ယင်းနည်းတဲ့ပုံကိုယ်တွေကိုအထုအထုစိတ်ခြင်းနဲ့တရားဟောခြင်းနဲ့ပေါ့လေ မှတ်ကောင်းမဲ့အရေးကိုလည်းပဲကြိုပြီးတော့လည်းပဲမျှော်တွေးတတ်တယ်။တမာတိတို့ညာထူးများကိုလည်းပဲမျှော်တတ်ပါတယ်ဒီမှာ။နိဗ္ဗာန်ကိုတော့မှကိုယ်မတွေ့ရသေးတဲ့နိဗ္ဗာန်ကိုတော့မှဒီကြားတဲ့မျောမျောနေသေးတယ်ဒီမှာ။တော်များများယောဂီတွေဆိုလို့ရှိရင်အားထုတ်လို့မကလေးကောင်းလာတဲ့အခါမှာ နှစ်သိမ့်အားတဲ့ပီတီလေးတွေပေါ့တသိမ့်သိမ့်တငိမ့်ငိမ့်ဒစိမ့်စိမ့်နဲ့ဖြစ်လာတဲ့ချမ်းသာလေးတွေပေါ့အေးချမ်းမှုလေးတွေရလာတယ်။အင်းတဲ့ဟုတ်ပါလားအရင်ကဒါမျိုးဖြစ်ဘူး။သိကောင်းတာပဲဆိုပြီးတော့လေအဲ့ဒါတွေตายရနေတယ်နောက်နောက်ထိုင်နေလည်းပဲအဲ့ဒီလိုနှစ်သိမ့်အားရဒစိမ့်စိမ့်အေးချမ်းတဲ့သဘောလေးတွေမျှော်ပြီးတော့လည်းဒီမှာအထုတ်နေတတ်တယ်။ဒါတရားထုတ်စေကာလမှာ ဖြစ်တတ်တဲ့သဘောတွေပါပဲဒီမှာ။ ဒီနေရာဌာနမှာနိဗ္ဗာန်မဲ့ဖို့နိဗ္ဗာန်ကို တောင်းတတာဟာတဏှာမဟုတ်ဘူးကုသိုလ်ဆန္ဒပဲတဏှာကတော့လောကုတ္တရာကိုအာယုံမပြုနိုင်ဘူးလို့ဒီလိုဆိုကြပါတယ်အဲဒီလိုဆိုရမှာပုရုဇဉ်တို့ရဲ့ကုသိုလ်ဆန္ဒဟာမဲ့ဖို့နိဗ္ဗာန်အစစ်ကိုအာယုံပြုနိုင်တာမဖြစ်ပါဘူး အာယုံမပြုတ်နိုင်ပါဘူးဟုတ်ပါဘူးပုရုဇဉ်ရဲ့စိတ်ထဲမှာသောတပတ္တိမေရဲ့ရှေ့အခြားမဲ့မှာဖြစ်တဲ့ကုတ္တရဘူးခေါ်တဲ့စိတ်ပေါ့လေအဲဒီကုတ္တရဘူးစိတ်တစ်ခုသာပဲချုပ်ငင်းတဲ့နိဗ္ဗာန်ကိုအာယုံပြုတ်နိုင်ရပါတယ်ကျွင်းတဲ့လောကီစိတ်အလုံးဟာအာယုံမပြုတ်နိုင်ဘူးမေဖို့နိဗ္ဗာန်စိတ်ကိုတော့ပုရိသေနုရဲ့စိတ်ဟာ ဘယ်ခါမျိုးမှအာယုံမပြုနိုင်လို့ဒီလိုကြံ့ကန်များမှာဆုံးမိချက်ရှိပါတယ်ဒါကြောင့်ကုသရဘူးမဟုတ်တဲ့ဆန္ဒဟာလည်းပဲမေဖို့နိဗ္ဗာန်အစစ်ကိုအာယုံမပြုနိုင်ဘူးဆိုတာပေါ့လေတတိချမှတ်ဖို့ပါပဲဒီတော့ပုရုဇဉ်လုံးမျော်မှန်းနဲ့ညှော်မှန်းရတဲ့မေဖို့နိဗ္ဗာန်ဆိုတာမျက်မှောက်တွေအဖြစ် သိရတဲ့ပရမအစစ်မဟုတ်ဘူးတစင်ကြအနုမာနစသည်အနေအချင်းပေါ့လေယူဆရတဲ့အမိပညာအချင်းအရာအာကာရပညာပုံသဏ္ဍာန်အနေနဲ့စိတ်ထဲမှာတွေးဆရတဲ့တန်ထာနာပညာများသာဖြစ်တယ်လို့ဒီလိုကြံကံများမှာဆုံးမချက်ရှိပါတယ်အဲလိုပညာဖြစ်တဲ့မဲ့ဖို့နိဗ္ဗာန်ကိုကုသဆန္ဒကအာရုံပြုနိုင်သလို တဏှာကလည်းပဲအာရုံပြုနိုင်တယ်လို့ကျမ်းကအဆိုအမိတ်ထင်ရှားရှိပါတယ်အဲ့ဒီကျမ်းကအဆိုအမိတ်နေတော့ဘုန်းကြီးကတော့အရှိရှင်းမပြလို့တော့ပေါ့ဘူးကျမ်းကအဆိုအမိတ်ရှိတယ်ဆိုရက်အလောက်သာဒါလောက်ပါဒါလောက်သာပြောပြရစီတော့ရှုမှတ်မှုကောင်းလို့အခုပြောခဲ့တဲ့သာတောင်းတမှုမဖြစ်ကောမဖြစ်လို့ရှိရင်မပေါ်ခဲ့လို့ရှိရင် အဲ့ဒီအခိုက်အတန့်မှာဝိပဿနာစိတ်ကြီးပဲဝိပဿနာကုသိုလ်ကြီးပဲစင်ဆက်မပြတ်ဖြစ်ပေါ်ရရှိပါတယ်။ဒါကြောင့်မလို့တရားတောင့်တမှုများဖြစ်ပေါ်ခြင်းဟာငါတို့ကမိစ္ဆနာနိဝရဏများဖြစ်ရအောင်ပဲမင်းတို့ဥပဒနာတွေမဖြစ်ကြနဲ့ဦးလို့တားမြစ်ထားတာနဲ့ဒုလှပါတယ် ဒီလောက်တည်းမဟုတ်သေးပါဘူးတချို့ပုဂ္ဂိုလ်များမှာသမာဓိပညာရင့်တန်နေစေမှာတော့မှအမှတ်တရတော်တော်ကောင်းနေတာတော့မှအဲ့ဒီလိုမျိုးဝိရိတာတောင်းတမှုဖြစ်လိုက်တာနဲ့တပြိုင်နက်တည်းရှုမှတ်မှုဟာတိတိတသာကြီးတခါတည်းကိုကျဲပြီးတော့ဆုပ်ယုပ်ပျက်စီးပြီးတော့လည်းသွားတွတ်တတ်ပါသေးတယ်ဒီခါမျိုးမှာ သူ့ရဲ့နောက်ဆွဲကနှလုံးမသားရမှုများတော့မှဖြစ်တတ်သေးတယ်။အဲ့ဒါဒီအာလုံးဟာအထုစေကာလမှာဝလီတားမြစ်ပိတ်ဆို့ပုံတွေပါပဲ။ဘုရားတို့လောကီဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်တချို့ဒီပွဲလန့်သဘင်တွေပါကြီးကျင်းပတဲ့အခါမှာဝါလုံးကိုစီးတုပ်ပြီးတော့ဝါလုံးထိတ်မှာပေါ့လေ။ အဲပစ္စည်းတစ်ခုကိုပေါ့လေဆွဲချိတ်ထားပါတယ်တော့အဲ့ဒါတက်ရပါတယ်တော့ချောတယ်လို့ခေါ်ပါတယ်စီဒီနဲ့လူပေးနေတာဒီတော့တဖြည်းဖြည်းတက်ရတက်ရနေပြီးတော့လက်လှမိကနေကြမှာစိတ်ကတက်ကြွပြီးတော့လှမ်းလိုက်တဲ့အခါမှာချော်ကြလို့မရပဲဖြစ်တယ်လို့ပေါ့လေတချို့ပုဂ္ဂိုလ်များမှာတမာတိညာရင့်တာနေစရာမှာတော့မှအဲ့ဒီလို ตายาတောင့်တမှုတွေဖြစ်လိုက်တာနဲ့ပဲခါတဲ့ကူတိတတကြီးကျဲပြီးတော့အောက်လျှော့ကြတော့တာရှိပါတယ်အဲ့ဒီကကြတော့သိစိတ်မချမ်းသာဖြစ်ရပါတယ်တော့ဒါယောဂီချောတယ်တက်တဲ့နီလို့ခေါ်ရတယ်တော့တာမီပိစုဒ္ဒတာကိုရည်ရည်ရွယ်ပြီးတော့ကာမိချန္တာကတာမီပိစုဒ္ဒတဲ့အတွက်ကာမိပိစုဒ္ဒလို့အရိယာရဲ့ထွက်မြေကြောင်းထွက်မြောက်ကြောင်းဝိပဿနာကိုမသိရလို့ ကျမ်းဂန်များမှာဆိုထားပါတယ်မတိရဆိုရမှာလည်းပဲဇာတိညာနဲ့မတိရတာကိုပြောတာမဟုတ်ပါဘူးပွားတိဘာဝနာမြညာအနေနဲ့မိမိတဏ္ဍာမှာမဖြစ်မဖြစ်ပေါ်တာမတိတာကိုသာဆိုလိုပါတယ်ဒါကြောင့်အရိယာတို့ရဲ့ထွက်မြေကြောင်းဖြစ်တဲ့ဥပဒနာမဖြစ်ပေါ်ရအောင်တာရစီရပိစုတလို့ ကာမိဆန္ဒဟာအနိယနာဝရဏမြည်တယ်လို့ဒီလိုအဆိုရှိပါတယ်နိဝရဏလို့လည်းခေါ်ပါတယ်ကျန်ကများမှာတော့ဘာဖြစ်လို့အဲနိဝရဏနိယနာဝရဏဆိုရပါသလဲဆိုတာပေါ့လေနိဝရဏတရားများနိယဝရဏအဲဆိုရပါတယ်နိယနာဝရဏလို့ဆိုရပါသလဲဆိုတာပေါ့လေတော့နိဝရဏလို့လည်းပဲဒီလိုကျန်ကများမှာပြတ်ဆိုထားပါတယ်တော့ကျုံမှားရမှတ်ဖို့ကတော့ နိခမမြည်တဲ့ဥပဒနာကုသိုလ်ဟာအရိယာတို့ရဲ့ထွက်မြောက်ကြောင်ဖြစ်လို့နေရနာမြည်တယ်။ကိုဆင်းရဲမှထွက်မြောက်ထွက်မြောက်လို့တဲ့ပုဂ္ဂိုလ်ဟာအရိယာတို့ရဲ့ထွက်မြောက်ကြောင်ဖြစ်တဲ့ဒီဥပဒနာကိုသာအာကိုတခုပြုတင်တဲ့ဖြစ်ပွားစေတဲ့လို့ဒီလိုအဓိပ္ပာယ်ယူပါ။အာရတောင်းတမှုကမ္မစ္ဆနာ ကာမိဆန္ဒဟာထွက်မြောက်ကြောင်းဖြစ်တဲ့ဝိပဿနာကိုတားစီပိတ်ဆို့တတ်တာမို့လို့နေယာနာဝရဏမြည်တယ်ဆိုတာပေါ့လေဒီတော့ဒီကာမိဆန္ဒကိုတော့ရှောင်ကျင်တဲ့နဲ့မဖြစ်ပေါ်ရအောင်ကိုယ်ရဲစိုက်ပြီးတော့ပေါ်ရလေးတွေပေါ်စဲလိုက်ပြီးတော့ရှုမှချင်းဖြင့်ရှောင်ရအောင်ရှောင်တင်းရမယ်ရှောင်ပြီးတော့ပယ်ရမယ် ကယ်လို့ဖြစ်ပေါ်လာလို့ရှိရင်လည်းပဲသူ့ကိုပေါ့လေရှုမှတ်ပြီးတော့ပေးရမယ်ဆိုတာပေါ့လေဒါမှတ်ဖို့ပါပဲကာဝေးရေးနဲ့ကုစားရေးမှာဆိုလို့ရှိရင်ကာကွယ်ရေးကကုစားရေးတဲ့ပုံမူပြီးတော့အရေးပါအဲလေးနဲ့တာမို့လို့ကျူရင်ကာကွယ်ပြီးတော့အနိုင်ယူရတာပေါ့လေပို့ပြီးတော့ကောင်းပါတယ်ဒီမှာ အဲ့ဒါကမှပို့ပြီးတော့ကိုယ့်အတွက်အကျိုးကျေးဇူးပို့ရှိတယ်အဲ့ဒါလို့ကာကွယ်နေတဲ့ကြားတွေက तू ကဖောက်လာလို့ရှိရင်တော့ तू တော့ကြီးထွားခွင့်မပေးရဘူးညံ့ညံ့ကုစားပြရတယ်ကုစားပြတယ်ဆိုတော့သူ့ကိုဆုဆိုင်ပြီးတော့ဖိမှတ်ပြရတယ်တော့ဖိမှတ်ပြမှသူကဥပဒနာရဲ့အတိခံဖြစ်ပြီးတော့တဖြည်းဖြည်းမှိမ့်မှိမ့်ပြီးတော့ပြောက် ကြောက်ွယ်သွားနိုင်ပါတယ်တော့ကမိသနာဝစီယမလုံရောက်စေဖို့ရာပါလိဥတီချက်မှန်ပါနဲ့ကိုယ်တည်းကရှုခွင့်အာယုန်ဒီဖြစ်ဆဲလိုက်ပြီးတော့ချိန်သားကိုက်စိတ်အားဆိုင်ပါလိတီတီမိဆွဲမှတ်ပြီးတော့ဥပဒနာညာနေမိမိတဏ္ဍမှာဖြစ်ပွားစေကကျူရင်ကာကွယ်မှုတွေပေါ့လေပြင်းပြအောင်ကြိုးစားပြီးတော့